ဦးတို့ဒီနေ့က2021ခုနှစ်ဧပြီလ25ရက်တနင်္ဂနွေနေ့တရားစခန်းဒီနေ့နောက်ဆုံးအောင်ပိုင်းနေ့ခန္ဓာပေါ့မနေ့ပိုင်းမှာဘုန်းကြီးတို့ဟောမဲ့တရားလေးတွေခေါင်းစဉ်ပေးထားပါတယ်အတ္တကမတုကုသိုလ်ရာကြောင်းတရား6ပါးဆိုပြီးတော့ ဒါလေးပြောဖို့ရှိတော့ဒီတရားကဘယ်မှာပါလဲဆိုဘုန်းကြီးတို့အင်္ဂုတ်ထုံမှာပါပါတယ်အင်္ဂုတ်တို့စတုကန္ဒီပ386မှာပါတယ်အင်္ဂုတ်တို့ပါဠိတော်ဆိုပထမအုပ်ပေါ့ ကုသိုလ်ရာကြောင့်တရား6ပါးနံပါတ်1ကတော့ဖရာဘာဟောထားလဲကုသိုလ်တွေဖြစ်ဖို့ဆိုရင်ကုသိုလ်ဖြစ်တာအကုသိုလ်ဖြစ်တာဖြစ်ပေါ်ခြင်းအကြောင်းကိုနားလည်နေရမယ်ဘယ်လိုလုပ်ရင်ကုသိုလ်ရမယ်ဘယ်လိုလုပ်ရင်အကုသိုလ်ရမယ်ဆိုအဲ့ဒီအကြောင်းတွေနားလည်နိုင်တဲ့ပညာမျိုးရှိရမယ် အဲ့လိုပညာမျိုးမရှိရင်တော့သူကမရနိုင်ဘူးနားမလည်နိုင်တော့အာယကုသလလို့ခေါ်တယ်ဘယ်လိုလုပ်ရင်တော့ကုသိုလ်တွေရတယ်ဘယ်လိုလုပ်ရင်တော့အကုသိုလ်တွေဖြစ်နေတာသိထားမယ်နားလည်ထားတော့ကုသိုလ်လုပ်တဲ့ခါမှာလည်းဘုန်းကြီးတို့အဓိကတော့ဒီယောနိတော်မနိတကာတော့အာယောနိတော်မနိတကာတော့ဒါအပြောများတယ်ပေါ့ဗျာ ဆင်ញင်နှလုံးသွင်းတိုင်းလည်းဒါကုသိုလ်ဖြစ်ခြင်းရဲ့အကြောင်းပဲဆင်ញင်နှလုံးသွင်းမှုမတက်ရင်တော့အကုသိုလ်ဖြစ်ခြင်းကြောင်းပဲကောင်းတာတွေ့တွေ့ဆိုးတာတွေ့တွေ့ခါတလေဖျားဆိုင်တဲ့အာရုံနဲ့ကောင်းတဲ့အာရုံနဲ့တွေ့ပြီးမှကိုကဆင်ញင်နှလုံးသွင်းမှုမတိုင်းတာအကုသိုလ်ဖြစ်တယ်နော်ခါတလေကြလည်းဟိုမှာအတုဘလောင်းကြီးတွေပါတွေ့တယ်ကိုကဆင်ញင်နှလုံးသွင်းတိုင်းတယ် ယောနိတော်မြေဒီကာရဆင်ញနှလုံးသွင်းတိုင်းလည်းခုနလိုမရဏတတိတို့အတုပတို့ဆင်ញနှလုံးသွင်းတိုင်းလည်းကုသိုလ်ဖြစ်ပြန်တယ်။ပြီးတော့မှတ်ထားဖို့ကတော့ကုသိုလ်ဖြစ်ခြင်းအကြောင်းရင်းကယောနိတော်မြေဒီကာရဆင်ញနှလုံးသွင်းတိုင်းတော့အာကုသိုလ်ဖြစ်ခြင်းအကြောင်းရင်းကတော့အာယောနိတော်မြေဒီကာရဒါဘုန်းကြီးတို့ဘယ်မှာအပြောများလဲဆိုဓမ္မနုပဒနာဘိုင်းမှာဒါတွေပဲဖေရအပြောများတယ်။နိဝရဏဖြစ်ခြင်းအကြောင်းရင်းက အာယောနိတော်မနိတိကတော့နိဝရဏမဖြစ်တဲ့အကြောင်းကယောနိတော်မနိတိအတူတူပဲဒါပဲကုသိုလ်ဖြစ်ခြင်းအောင်ဒါလေးမှတ်ထားနောက်ကုသိုလ်အကုသိုလ်ကင်းကွာခြင်းအကြောင်းခေါဏပုံစံမျိုးပါပဲယောနိတော်မနိတိကလာဆိုဘာပြောလဲတတိနဲ့ပညာနဲ့ပေါ့ဒီမှာတော့တတိပေါ့ကုသိုလ်ဖြစ်ခြင်းရဲ့ကုသိုလ်ကင်းကွာသွားရင်ဗာတတိလွတ်သွားရင်ကုသိုလ်ကင်းကွာသွားတာ တတိရှိနေကုသိုလ်ဖြစ်နေအဲ့ဒါကိုပြောတော့ဘုန်းကြီးတို့တရားထုတ်နေတဲ့ခိုက်တာမှကြည့်နေမသိနေအောင်နဲ့လွတ်ထွက်သွားပြီဆိုမကောင်းတဲ့တွေးတွေဝင်လာအဲ့ဒါတော့အကုသိုလ်ဖြစ်တော့တတိလေးကတ်သွားပြီမသိနေအောင်နဲ့ကတ်သွားပြီကုသိုလ်တွေဆက်တက်ဖြစ်တာကုသိုလ်ကတော့တမ္မာတတိဆိုတော့ဗိဓမာတွေပါတဲ့တဲ့ကတွေးလိုက်မယ်တမ္မာတတိတတိစေတသိက်လေးကကုသိုလ်ဘက်မှာပဲရှိတယ်။ဒါကြောင့်ဘုန်းကြီးတို့ တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမာယကုသိုလ်တွေမပြတ်ဖြစ်နေဒီပုံမှာအာယုံမှာမှတ်စိတ်နှောင်းနဲ့ကပ်လေကုသိုလ်ဖြစ်လေဘာအတွေ့ဘာမကောင်းတဲ့အတွေ့မှမဝင်တော့ဘာမကောင်းတဲ့အတွေ့တွေမကောင်းတဲ့စိတ်တွေဝင်မလာကုသိုလ်ရဲ့ဖြစ်နေတယ်ဒါမျိုးလည်းမှတ်ထားမယ်နောက်ကုသိုလ်ဖြစ်ကြောင်းတရားတွေမှာကိုကလိမ္မာကျွမ်းကျင်ရမယ်ဆိုတော့ဒီကခုနကတော့ ခုနကုသိုလ်ဖြစ်ခြင်းအကြောင်းဒီကတော့ကုသိုလ်ဥပယ်ဆိုကုသိုလ်အကြောင်းပါပဲသူကတခါတလေစကားတွေကဖះလက်ထက်ကကြတော့ဘုန်းကြီးတို့လက်ထက်လို့မဟုတ်ဟိုတူနဲ့တူဘာသာပြန်တဲ့ကတော်တော်ခက်တယ်တခါတလေဇလုံးစကလုံးเนี่ยထန်တာကွဲအောင်ပြန်ဖို့ခက်တယ်ဒီမှာတော့အကြောင်းဥပယ်မှာလိမ့်မယ်လိမ့်ပါတယ်ဆိုကုသိုလ်ဖြတ်ဖို့အတွက်ဆိုလိုတာတင်ခဏုပ္ပတိညာတို့ဖြတ်ထိုးညာတို့ ရှိဖို့လိုတယ်တခါလေးလေးအခက်ခဲတွေကြုံတတ်တယ်ဥပမာဘုန်းကြီးတို့ဘုရားရှင်လည်းတကဓမ္မဓာတိကတကကြီးပေါ့နော်ရှင်သာရိပုတ္တရာရှင်မြတ်ကြီးကនិရောဓမဘာမှာထားတယ်ထားပြီးတော့ရှိရှိကဖရာတို့တကယ်ပုဂ္ဂိုလ်တွေကြတော့သူကဇန်သမပတ်တွေလည်းရတာပေါ့ဗျာဇန်သမပတ်ပါအလုံးလည်းရတယ်ရဟန္တာလည်းဖြစ်မယ်ဆိုនិရောဓသမပတ်ဝင်စားလို့ရတော့ ပုဂ္ဂိုလ်တူတူရောကိုချီးမြှောက်ခြင်းသူကအဲ့လိုនិရောဓသမပတ်တွေဝင်စားကြတယ်និရောဓသမပတ်ဝင်စားပြီးတော့မှထတယ်တရားထုတ်တယ်ပေါ့ထတဲ့ချိန်မှာမှဒီနေ့ဟုတ်လားဘယ်ပုဂ္ဂိုလ်ကိုချီးမြှောက်ရမလဲဘယ်ပုဂ္ဂိုလ်တရားဟောရမလဲဒီလိုပြန်ကြည့်တယ်ဗျကြည့်ပြီးမှသူကတရားဟောတယ်အဲတော့အဲ့ဒီနေရာရှင်သာရိပုတ္တရာရှင်မြတ်ကြီးကအဲ့လိုကြည့်ပြီးတော့ ဓမ္မဓာရီကဆုံးခံကြွတယ်ပေါ့ဗျာဆုံးအဲတော့ဆုံးခံကြွတဲ့ကဒီလိုသူတို့ကတော့ဉာဏ်ပညာနဲ့ထက်မြက်ထားတဲ့ပုဂ္ဂိုလ်ရောဒီပုဂ္ဂိုလ်ကငါသွားဆုံးခံရင်ရောအလုခံရောလုခံနိုင်မှာမလားပြီးတော့တရားရောဟောရင်လက်ခံနိုင်မှာဒါတွေကုန်ကြည့်တယ်ကြည့်ပြီးမှကြွကြွပြီးမှချုပ်ပြောတော့ချုပ်ပြောကြဆိုဗျာအိမ်ရောက်တဲ့တရားဟောတဲ့ဆုံးကတ်တယ်ဆုံးကတ်ပြီးတရားဟောတယ်ပေါ့တရားဟောတဲ့အခါကျ तू ကတသက်လုံးကလူတတ်တဲ့လုပ်ငန်းတွေလုပ်လာတော့ သီလယူတယ်ဆိုတော့ခုနယောဂီတို့ရှေ့ကခြားပြီးနောက်ကလိုက်ဆိုဒါစိတ်ငြိမ်နိုင်သေးတယ်တရားနာတဲ့ခါကျရှင်မြတ်ကြီးတရားဟောတယ်သူကငြိမ်ငြိမ်လေးနားထောင်စပိုင်းတော့ငြိမ်နေနောက်ကြတော့သူတတ်တာတွေစိတ်ကငြိမ်ငြိမ်နေလိုက်ကိုမကောင်းတာတွေလောက်ခဲ့ကုန်ပြန်ပေါ်လာတရားထုတ်လည်းဒီတိုင်းပဲအဲ့လိုအကုန်ပြန်ပေါ်တော့တရားကြီးကတရားရဲ့စိတ်မရောက်တော့ဘူးပေါ့ဗျာဒီတွေးတွေကနှိမ့်ဆက်တော့အဲ့တော့ခန္ဓာကိုယ်လှုပ်နေတာ ရှင်မြတ်ကြီးကလည်းသူ့အာယုံပြုဟောနေတာဆိုသိတယ်သိတော့မေးတယ်တခါကြီးတရားပေါ်မှာစိတ်မရောက်ဘူးလားမရောက်ပါဘူးဗျာအဲ့တော့ဒီတခါကြီးဒီစိတ်ငြိမ်ကောင်လောက်ရမယ်သူ့ကိုငြိမ်တော့ဘယ်လိုလောက်ရမလဲရှင်မြတ်ကြီးတို့ကြဖြတ်ထိုးညာတင်ခဏုပ္ပဏိညာရှိတော့ဟာဒါဘယ်လိုလုပ်လိုက်ကောင်းမယ်ဘယ်လိုဟောလိုက်ကောင်းမယ်ဆိုသိတယ်အဲ့တော့ပရိယေနဲ့မေးတာပဲဒါကိုသူ့ရဲ့လုပ်နေတဲ့ကိစ္စကိုကောင်းတယ် မကောင်းဘူးမှားတယ်မှန်တယ်ဆုံးဖြတ်ပေးတာမဟုတ်ဘာမေးလဲဆိုဒီကကြီးတဲ့ဒီလူတက်တဲ့လုပ်ငန်းတွေလုပ်ခဲ့တာက ကိုယ်သဘောနဲ့ကိုယ်လုပ်တာလားအထက်မင်းရလုပ်တာလားဒီလိုမေးတယ်။မပြထက်ကမင်းကအမိန်ပေးလို့လုပ်ရတာပါ။အဲ့လိုဖြေလိုက်တော့အဲ့ဒီမှာ तू ကစိတ်ကတက်တာပါ။ဩငါလို့ချင်လို့လုပ်တာမဟုတ်ပဲနဲ့။မင်းကအမိန်ပေးလို့လုပ်တာပဲ။ तू ကအဲ့လိုသွားစဉ်းစား။တကယ်တော့အပြစ်ကတော့ဘယ်သူက ခိုင်ခိုင်လုပ်ရင်တော့ပြည့်ရှိတယ်သူကအဲ့လောက်ဒီဉာဏ်ပညာမထက်မြက်ဘူးအဓိကတော့အဲ့ဒါကိုလိုချင်လို့ဟိုကလည်းအဲ့ဒီ point ကိုလိုချင်လို့မေးတာပါပဲသူစိတ်ထဲအေးချမ်းသွားအောင်လို့အပြစ်တွေမှအပြစ်တွေတွေးမှုတွေရသွားအောင်ငါသူတတ်ခဲ့တာတွေကျိုးလွန်ခဲ့တာဆက်မေးတယ်အဲ့ဒီကနေပြီးတခါကြီးအဲ့လိုဆိုရင်သူများခိုင်းလို့တတ်တဲ့ကိစ္စမှာဘယ်သူမှအပြစ်ရှိတယ်လဲလို့မေးတာ တော့ तू ကလည်းညာကလည်းခတ်ထုံတိုင်းတိုင်းဆိုဘယ်လိုစဉ်းစားလဲဟိုသူများခန်းလို့လောက်တာငါမှပြင်းမရှိတော့ပါဘူးဆိုပြီးတော့ဒုံဒုံချတရားနာတာတကယ်တော့ကြာဒီမနော်ရှင်ရှင်သာရိပုတ္တရာကိုရောမြတ်ကြဒါကိုဆုံးဖြတ်ပေးတာမဟုတ်ဘူးသူ့ပဲမေးတာပဲအဲ့ကြမှာ तू ကစိတ်အေးစိတ်နဲ့တရားနာတော့မနေ့ကဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့ပြောတယ်။မဲ့ညာဘုံညာနာလေးကတ်သွားတယ်။အနုလောမညာအနုလောမညာနှစ်ပိုင်းရှိတာပေါ့ဗျာ။ ရှေးကအနုလောမညာသင်္ခါရုပ္ပခညာနောက်ပိုင်းကိုပြောတာပေါ့အဲ့ဒီလိုနုလောမညာပြောမဲ့ညာဖုံညာမရောက်ပါဘူးအဲ့ညာလောက်နဲ့ရောက်ပြီးတည်သွားတယ်ထို့ဒီကနတ်ပြည်ရောက်သွားတယ်အဲ့လိုပြောပါတယ်နောက်တစ်ခုဘုန်းကြီးတို့နိုင်ငံမှာကြုံခဲ့တဲ့တောင်ပီလာဆရာတော်ကြီးပေါ့တောင်ပီလာဆရာတော်ကြီးသာသနာပိုင်ဖြစ်ခဲ့တယ်သူကဝိညာဉ်လင်္ကာရာတို့ဘာလို့အများကြီးရေးခဲ့တယ် အခုဘုန်းကြီးတို့ကြားဦးတာခု၅ပါးသီလတို့အဟံပန်တွေတို့ဘာလို့အဲ့ဒါဖျားမဟုတ်ဘူးဗျာ၅ပါးသီလတောင်းတာတို့၈ပါးသီလတောင်းတာတို့၁၀ပါးသီလတောင်းတာဘုန်းကြီးတို့နိုင်ငံပဲအသုံးများတယ်တခြားနိုင်ငံတွေရှိဘူးပါဠိနဲ့တောင်းတယ်နော်အဲ့ဒါဖျားမဟုတ်ဘူးဖျားကတော့နမောတတ္တစပါတယ်ခြားနိုင်ငံတွေဘာတွေသွားပြီဆိုရင်တို့မှအဲ့ဒီအဟံပန်တွေဘာတွေမရှိဘူးဘုန်းကြီးသွားရင်တော့လောက်ပေးပါတယ်မလေးရှားတို့ဘာတွေလည်း သူတော့နမောတတအစာရွတ်ကြတာများတယ်တိလာရွေးဂျာနေဘုန်းကြီးတော်ကြီးဒီအဟံမန်းတွေပါချပေးလိုက်တယ်ဘာဆိုတာတိပဲပြောရတာပေါ့အဲ့ဒါဘယ်သူရေးခဲ့တယ်တင်တော့တောင်းဖီလာဆရာတို့ရေးခဲ့ရတယ်ဟံပန်ဒီတိတရဏိနတဟပင်စသီလ၅ပါးသီလတောင်းတယ်၈ပါးသီလတောင်း၉ပါး၁၀ပါးသီလတောင်းတောင်းဖီလာဆရာတို့ရေးခဲ့ဘူးလေရေးခဲ့တယ်လို့ဘုန်းကြီးကြားဘူးလေဆရာသမားတွေဆက်ဆက်ပြောတာပေါ့အဲ့ဒါမှတ်ထားဖို့ ဘာဖြစ်လို့ဆရာတော်ကြီးကဒါရေးခဲ့လဲဆိုကိုလူမျိုးတွေပါဠိစကားတွေပါဠိဘာသာပါဠိလောင်းမြတ်စွာဘုရားကမာဂရဘာသာနဲ့တရားဟောတာများတော့ဒီစကားတွေကိုလူမျိုးတွေအလေးကျင့်အထုံဝါဒနာပါအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရေးခဲ့တယ်လို့ဆိုတာသိရတယ်။အဲကြောင့်ဘုန်းကြီးတို့ကငါးပါးသီလတောင်းတယ်။အရှင်မြတ်အတူပြီးတော့တဏ္ဍကုံသုံးပါးနဲ့တော့ငါးပါးသီလပေးပါဆိုဒါလည်းပြီးတာပါပဲ။ဒီမှာကြဘုန်းကြီးတို့ပါဠိနဲ့ တောင်းတယ်ပေါ့နော်မနေ့ကကိုးပါးသီလတောင်းတော့လဲပါဠိနဲ့တောင်းတယ်အဲ့ဒါတောင်းသီလဆရာတော်ရေးထားခဲ့တော့အဲ့ဒီလားအဲ့ဒီတောင်းသီလဆရာတော်ကြီးကဒီနေ့မှာသာသနာပိုင်ဖြစ်တယ်သာသနာပိုင်သံဃာရဲ့အကြီးအကဲဖြစ်တယ်ပေါ့ရှေ့ရှေ့တော့မင်းနေကြသာသနာပိုင်ဆိုရင်အခွင့်အရေးပေးတာရှိတယ်သာသနာပိုင်ဆုံးမှရင်လည်းသူတို့လက်ခံတယ် ဒါနာပိုင်ပြောဆိုဆိုမှလက်ခံနိုင်တယ်လို့ဒါနာပိုင်မှာလည်းသူအခွင့်အရေးတွေပေးတယ်။ဒါနာပိုင်ဆရာတော်ကြီးဖြစ်သွားရင် တချို့သူ့ဆွေမျိုးသားချင်းတွေပေါ့တချို့ပြစ်မှုပြစ်ဒဏ်တွေကျူးလွန်ခဲ့လို့ချင်းခွင့်လွှတ်ရတဲ့ဥပဒေထောက်ထားတာရှိတယ်။အဲ့ဒီအရာတွေကိုတချို့သခိုးတို့ဓမြတို့ကသိတာပေါ့ဗျာ။ဘယ်လိုဖြစ်လဲဒီနေ့မှနန်းတွင်းမှာသခိုးပေါ် ဟိုဘောတန်နောက်တော့ဖန်ဝိုင်းဖန်တော့မိတာပေါ့နန်းတွင်တခိုးပြီးတော့ဒီနန်းတွင်တခိုးကလည်းဒီအကြောင်းအရာတွေပြီးတော့ဗာပြောလဲသူသူကတောင်ပိလာဆရာတော်ကြီးကတူပါဆိုတော့ဖန်ထားတယ်ဖန်တဲ့ကောင်နေဘာလို့မှမသိဘူးအဲ့လိုဖြစ်တယ်သူကဒီအကြောင်းအရာသိတာလားဟိုသူဆွေမျိုးသားချင်းဆိုရင်ဥပဒေရရေးယူလို့မရဘူးပြီးတော့ဒီဖန်တာတဲ့အမှတ်တွေကဘာလို့ ਆ လဲဆိုဒီဖန်တဲ့လူကိုခေါ်ပြီးတော့ တောင်မီလာဆရာတော်ကြီးသွားတာအဲတောင်မီလာဆရာတော်ကြီးမှာဒုက္ခဖြစ်တော့ဗျာဒီတော့ဒီကောင်သူ့တူမဟုတ်ဘူးကိုကလာမေးပြီဆရာတော်ဗျာဒီပုဂ္ဂိုလ်ဆရာတော်ရဲ့တူလို့ပြောပါတယ်ဟုတ်ပါသလားဖန်ထားတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုပြန်လေဒီကောင်ဒုက္ခရောက်ဟုတ်တယ်ပြောငါလည်းမဟုတ်ဘူးအဲတော့ဆရာတော်ကြီးကဟုတ်တယ်မဟုတ်ဘူးမပြောဘူးဗျာဘာပြောလိုက်လဲဆိုတော့ ဓာတုမဟုတ်ဘူးလို့ဘယ်သူပြောတယ်လဲလို့ပြန်မေးခွန်းထောက်တာမဲအမတ်တရားဘာစဉ်းစားသွားလဲဆိုတော့ဩဆရာတော်ရဲ့တူပဲဆိုလွတ်ပြလိုက်ဓာတုနဲ့မဆိုင်ဘူးနော်ဒီမှာဘုန်းကြီးတွေမှာတခါလေးအကျဉ်းချက်တည်းကြားတယ်ဘုန်းကြီးတို့ဘုန်းကြီးတွေကတခိုးတည်းများလာပြီးကြော့လည်းလက်ခံများနေခေါင်းနဲ့လာလို့လာလည်းကြော့ပြန်လက်ခံတယ်လက်မခံလို့မှမရတော့ဘုန်းကြီးဆိုတော့အဲ့ဒီအဲ့ဒီဘုန်းကြီးတွေမှာဈာညတ်တဲ့ပြဿနာရှိတာပေါ့ ဒီလိုပြောပြန်ဟိုဘက်ကမကြိုက်ဟိုလိုပြောပြန်လည်းဒီဘက်ကမကြိုက်အမျိုးတွေအများကြီးဖြစ်တယ်နော်ဒါကြောင့်ဘုန်းကြီးတို့ခုနေ့ကလည်းပြောခဲ့တာရှိပါတယ်ယောဂီတွေကိုဝိဝိဆရာတော်ကြီးအဖြေလေးကောင်းတယ်ဆိုတဲ့အကြောင်းပန္နိလာယမဆရာတော်ကြီးမိန့်တဲ့စကားလေးဘုန်းကြီးယောဂီတွေပြောခဲ့ပါတယ်တရားရှင်ဝိဝိဆရာတော်ကြီးကိုဘုန်းကြီးတို့ဆရာဝန်ဆရာတော်ပါဝန်ဘုန်းကြီးရဲ့ငယ်ဆရာပထမဆုံးပရိယတ်တွေတင်တဲ့ဆရာရေဦးကမင်္ဂလာယာမဆရာတော် ဆရာတော်ကဆရာဘိဝန္တဆရာတော်ကဆရာဘိဝန္တရဲ့ဒီတော့တိပိကမင်းကွန်တိပိကဆရာတော်ရဲ့ဝေဝီဆရာတော်ကြီးထံကိုသွားပြီးတော့ရဟန်းကိစ္စပြီးမပြီးမေးတယ်လို့ကြားဥပါတယ်သွားမေးတော့ဆရာတော်ဗျာရဟန်းကိစ္စပြီးရဟန်းကိစ္စပြီးလားဆိုရဟန်းတာ ဖြစ်ပြီလားလို့မေးတာပါဒါနသုံးလုံးနဲ့ရဟန်းကိစ္စပြီးပြီလားလို့မေးတာဝေဝီဆရာတော်ကြီးကဘာဖြေလိုက်လဲဆိုတော့ တပည့်တော်ခရီးသွားစေရှိပါသေးတယ်လို့ဖြေတယ်။အဲ့ဒီဖြေကတော်တော်လေးကောင်းတယ်။ဒါကတော့ဖြစ်တယ်လို့လည်းမဖြေဘူးမဖြစ်ဘူးလည်းမဖြေဘူး။ခရီးသွားစေပါအဲ့ဒီဖြေကိုဘုန်းကြီးတို့ဆရာကြီးပဏိတာရမဆရာတော်ရတိတ်ကြတာဒါတေခနုပတိညာမယ်။အပြည့်ကင်းအောင်ဖြေသွားတာ။ပြဒနာကဘုန်းကြီးတို့တန်ခါလောကမှာဒါကိုပြောပြရင်လည်းအပြစ်ကဖြစ်နိုင်တာပေါ့လေအပြစ်သေးသေးမပြောပြန်လည်းတစ်မျိုးပြောပြန်လည်းတစ်မျိုး ဒီမှာကအဲ့ဒီမှာဆရာကြီးတွေကတော့သူတို့ကစောစောကတရားမလုပ်ကြအောင်မင်းတို့ဒီဆရာတော်ကြီးကနောက်ပိုင်းတော့လောက်သွားပါတယ်ဘုန်းကြီးဆရာကြီးကတော့မလောက်ပါဘူးအဲ့ဒီတရား မလုပ်တဲ့ခါကျသူကတရားမရသေးဘူးပဲအဲ့ဒီလိုပဲဆုံးဖြတ်သွားတယ်ဒါပေမဲ့တခုရှိတာကဘုန်းကြီးတို့စဉ်းစားဖို့ရှိတာအဲ့ဒီအချိန်မှမရသေးပေမဲ့လို့မဖြစ်သေးပေမဲ့လို့သူကစက်တိုင်အာထုံနေချိန်မီးဖြစ်နေတာပေါ့အဲ့ဒါလည်းရှိသေးတယ်နော် အဲဒီမှာအဖြေကဘာလဲဆိုတော့ဘုန်းကြီးတို့ခန္ဓာပရိမိနိဗ္ဗာန်မဆံမချင်းပေါ့ဗျာနော်အရတ္တဖို့ရပြီပြီမညာဖုန်ညာရပြီပြီဒါပေမဲ့ခုနကနိဗ္ဗာန်ပရိနိဗ္ဗာန်ပဆံမချင်းဒါခရီးသွားတယ်လို့ပြောလို့ရသေးတယ်။ဘာဖြစ်လို့ခန္ဓာဒုက္ခကြီးခံနေရတော့ရှိသေးတယ်။ကိလေသာတော့ကုန်သွားပြီလေ။ဒါပေမဲ့ဒီခန္ဓာကိုရတာဒီခန္ဓာဒုက္ခရှိနေသေးတာပဲ ပရိနိဗ္ဗာန်ဆံသွားမှဒီခန္ဓာဒုက္ခကလုံးဝငြိမ်းသွားတာဟုတ်နော်စိတ်စိတ်ဒုက္ခစေတသိက်ကိုဒုက္ခကာယကဒုက္ခစေတသိက်တို့အကုန်လုံးခြုံငင်းရနိဗ္ဗာန်ဝင်သွားရဒါတော့ရောက်သွားခန္ဓာဒုက္ခရှိနေတော့ဒုံဘောပရိနိဗ္ဗာန်ပစံခီးသွားစေလို့ပြောလို့ရတယ်ဗျာဒါကိုပြောချင်တာနောက်ကျင့်လို့မပြီးသေးရင်လည်းပဲခီးသွားတယ်လို့ပြောလို့ရစကားကအဲ့လိုနှစ်ခွက်အဲ့ဒါကိုပြောရင်တင်ကနုပ္ပတိညာဆိုတာ ဘယ်သူဘယ်သူမှမထိခိုက်တဲ့နည်းနဲ့ဖြေသွားတာမျိုးနော်ဒါတော့တခါလေကုသိုလ်ဖြစ်ဖို့ပြောတတ်ဖို့လည်းလိုတာပေါ့ဗျာလူတူတယောက်ကဟုတ်လားကိုယ်ပတ်စံချီတယ်ကိုကမရှိဘူးပြောရင်လည်းလျှာကြမှာဟုတ်တယ်တော့ဘယ်နဲ့လုံးအဲတော့ဘာပြောလို့ရလဲမင်းကိုချီလောက်ငါငွေမရှိပါဘူးကွာသူ့ကိုချီလောက်ငွေမရှိဘူးမရှိဘူးလို့မပြောဘူးမင်းကိုချီနိုင်လောက်ငါမှပတ်စံမရှိပါဘူးလို့ ဒီလိုပြောလို့ရတယ်မရှိဘူးလို့ပြောင်းလဲစရာမလိုဘူးပေါ့ဒီစကားအဲ့လိုပြောတာလာတော့အဲ့ဒါတော့ကုသိုလ်ဖြစ်အောင်ပြောတဲ့နည်းပေါ့ဗျာနောက်ပြီးတော့ကိုကကုသိုလ်ဖြစ်ဖို့ရာစန္ဒရှိနေရမယ်ငြဲတမ်းပေါ့ကုသိုလ်ဖြစ်ဖို့စန္ဒရှိနိုင်တယ်ကုသိုလ်ဖြစ်ပါတယ်ဒီတစ်ချက်ဘုရားဟောပါတယ်နောက်ပြီးတော့ရပြီးတဲ့ကုသိုလ်တွေကိုမပြောက်အောင်မပြည့်အောင်ဆက်ထိန်းတာကုသမာရီကုသိုလ်တွေနော် ဘုန်းကြီးတို့တွေဆက်ထိန်ကြဒီနေ့တည့်ရက်ထဲတရားစခန်းနေမဟုတ်နေ့တိုင်းနေ့တိုင်းအနည်းဆုံးတစ်ချိန်လောက်တော့ထိုင်တတ်နိုင်ရင်အားရရက်တွေဆိုနှစ်ချိန်လောက်ထိုင်ထိန်ရတယ်မထိန်လို့ရင်အစပဲပြန်လဲနေတတ်တယ်။ဟောနောက်တော့တရားတရားစခန်းစပြီအကျဉ်းချတကားအထုတ်ပြန်။ကာသမารီလေးရရသွားပြန်ရင်ဒီလိုနဲ့ရှေ့မတက်တော့ဘူး။အဲဖြစ်တယ်။ရထားတဲ့သမာဓိတွေကိုမဆုပ်ရအောင်ပြောင်းမသွားအောင် ထိန်ထားဖို့လိုတယ်။ဒါလည်းလိုအဲ့ကြမှာကုသိုလ်တွေကလည်းဘယ်ကုသိုလ်မဆိုဒီတိုင်းပါပဲ။အမြဲမပြတ်လှုပ်ထားဖို့ထိန်ထားဖို့လိုတယ်။သီလလည်းအမြဲတမ်းစောင့်ထိန်နေရမယ်။သမာဓိလုပ်ငန်းတွေလည်းအမြဲတမ်းလုပ်နေရမယ်။ပညာလုပ်ငန်းတွေလည်းဒီတဲ့ပြုတ်မိတော့ရော့မတော့အမြဲတမ်းလုပ်နေရမယ်။ပြီးတော့ဆွဲဆွဲမြဲမြဲလှုပ်ဖို့လိုတယ်။ဆွဲဆွဲမြဲမြဲလှုပ်မှကုသိုလ်ကရတယ်။ဆွဲဆွဲမြဲမြဲမလှုပ်ရင်ကုသိုလ်ကမပြည့်စုံဘူး။အဲ့ဒါလေးလည်းမှတ်ထားဖို့။ ဒါကတော့ဒီတော့မှာပါတဲ့အကြောင်းအရာတွေပေါ့ဗျာအဲ့တော့ဘုန်းကြီးတို့ဒီကုသိုလ်တွေကလည်းအများကြီးရှိတော့ဘုရားရှင်ဟောတာနော်ဝတ္တဂာမိကုသိုလ်တို့ဝိဝတ္တဂာမိကုသိုလ်တို့နော်ဘဝတွေမျောပြီးတဲ့ပြုတဲ့ကုသိုလ်မျိုးလက်ရှိဘဝချမ်းသာရေးလက်ရှိယာရုတည်မြဲရေးအာနာတည်မြဲရေးလက်ရှိဘဝချမ်းသာရေးဒါမျိုးတွေကုသိုလ်တွေကတော့ဝတ္တကုသိုလ်ဝတ္တဂာမိကုသိုလ်လို့ ခေါ်တယ် အဲ့လိုမမျောဘဝတွေမမျောနဲ့လက်ရှိပစ္စည်းပစ္စည်းအာနာယာရုဒါတွေမြဲဖို့တည်ဖို့တိုးတက်ဖို့မမျောနဲ့ဘဝတွေကလွတ်မြောက်ရာဝိဝတ္တဂါမိကုသိုလ်ကို အာယုံပြုပြီးလောက်ရမယ်နိဗ္ဗာန်ပေါ့နော်ဘာလို့လို့နိဗ္ဗာန်ဆူတောင်းပေါ့နိဗ္ဗာန်ဆူတောင်းနေနိဗ္ဗာန်မြောက်မခြင်းဒီဘုန်းကြီးတို့ဒီဘဝတွေရရအောင်ပါဘဲမှပြေးမလို့ဆူတောင်းစရာမလိုဘူးအဲ့ဒါမှတ်ထားဖို့ တကယ်လို့ဘုန်းကြီးတို့အဲ့ဒီနိဗ္ဗာန်မြေနိဗ္ဗာန်ဥဒိချက်မထားဘဲနဲ့ဘဝတစ်ခုဥဒိချက်အဲ့ဒီရင်လမ်းဆုံးတာပဲအဲ့ဒီဘဝရောက်တော့တခါထပ်သေးအောင်ပါပဲအဲ့တော့ဒါနဲ့မဆုံးနိုင်ဒါကြောင့်မို့ဝိတ္တဂါမိကုသိုလ်ကိုဆုမတောင်းနဲ့ဝိဝတ္တဂါမိနိဗ္ဗာန်ကိုဆုတောင်းဘဝတွေဆုမတောင်းနဲ့ဘဝတွေဆုတောင်းဝိတ္တဂါမိကကုသိုလ်ဝိတ္တဂါမိကုသိုလ်လို့ခေါ်တယ်ဘဝတွေလွတ်မြောက်တဲ့နိဗ္ဗာန်ကိုဆုတောင်း ဒါဘဝတွေလွတ်မြောက်တဲ့နိဗ္ဗာန်ရှုတောင်းမှနိဗ္ဗာန်ရောက်အဲ့တော့ဒီကုသိုလ်ဖြစ်ဖို့ရာအတွက်ကုသိုလ်စိတ်ကရှင်မျိုးရှိတယ်အဲ့ဒီကုသိုလ်ရှင်မျိုးအလိုက်ကွဲသွားပြီးတော့အနိုင်မြင်နဲ့ကွဲသွားတယ်ကုသိုလ်လုပ်တဲ့ခါကျတော့ဝမ်းမြောက်ဝမ်းသာစိတ်နဲ့ပြုတာရှိတယ်ဝမ်းမြောက်ဝမ်းသာမဟုတ်နဲ့တာမန်ရှံကစိတ်နဲ့ပြုတာရှိတယ်ဥပ္ပခခေါ်တယ်ဒီကာမောဒရာကုသိုလ်ပိုင်းကြောင့်ဝမ်းမြောက်ဝမ်းသာပြုတဲ့ကုသိုလ်ကအထက်တန်းကြတယ် ဥပ္ပခာကုသိုလ်တာမန်ကုသိုလ်မျိုးတာမန်စိတ်ထားတဲ့ကုသိုလ်ဥပ္ပခာကုသိုလ်ခေါ်တယ်အဲ့ဒီကုသိုလ်ကအောက်တန်းကြဒါကကာမောဒရာကုသိုလ်ပြောတာနော်ဘုန်းကြီးတို့ဇံကုသိုလ်ကြတော့သောမနတကုသိုလ်ဥပ္ပခာကုသိုလ်ခေါ်တယ်ဇံကုသိုလ်ကြတော့သောမနတကုသိုလ်အနေနဲ့ဥပ္ပခာကုသိုလ်ပြင်ဆက်မစံသောမနတကုသိုလ်ကပထမဇံဒုတိယတတိယသုဒ္ဓဇံထိအောင်မရှိတယ်ဇံပိုင်းကြတော့ ကာမဇ္ဇံပန်းကြသောမနတကုသိုလ်ဥပေက္ခကုသိုလ်မှာဥပေက္ခကုသိုလ်ကမြင်တယ်အခုလိုဇံပန်းမုတ်တဲ့ကာမဇ္ဇကုသိုလ်အခုဘုန်းကြီးတို့တရားထိုင်နေဇံမရသေးဘူးဒါကာမဇ္ဇကုသိုလ်သီလဆောက်တည်တယ်ကာမဇ္ဇကုသိုလ်ဘုန်းကြီးခုတရားဟောနေတယ်ဒါကာမဇ္ဇကုသိုလ်အဲ့ဒီကုသိုလ်ကြတော့သောမနတကုသိုလ်ကမြင်တယ်ဥပေက္ခကုသိုလ်ကနိုင်တယ်ဒီလိုခွဲမှတ်တာနော်အသေးမမှတ်ရအောင်အသေးမှတ်တာဘုန်းကြီးကတခါတည်းတရားတွေပြောတဲ့ခါကျ ဒီအာနာပါနရှုတဲ့ခါလဲဘယ်လိုနမိတ်တွေပေါ်အောင်အဲ့ဒီနမိတ်ပုံစံမျိုးပဲထပ်တူထပ်များလိုက်ရှာအဲ့လိုမျိုးမဟုတ်ဘူးနော်ရေပုံရပြောရတာကမ္ဘာတန်းဆရာဟိုသေးသေးလေးလိုက်ရှာလို့လေသေးသေးမြင်မြင်လေးလိုက်ရှာလို့အဲ့လိုဖြစ်ရှာလို့မရဘူးတဥနဲ့တူမတူဘူးအဲ့ဒါမှတ်တာဟောရတာတော့ဘုရားဟောတဲ့အတိုင်းပေါ့ရေပုံရတရားပြောတော့ဖြစ်စင်တယ်တဥနဲ့တူမတူရေပုံရပြောပြရ အဲတော့အကြံဉာဏ်ပြောမယ်ကာမဝဒရာကုသိုလ်ကသောမနတကုသိုလ်ဥပေက္ခကုသိုလ်ရှိတယ်ဝမ်းမြောက်ဝါဒနဲ့ပြုတဲ့ကုသိုလ်ကိုသောမနတကုသိုလ်တာမန်စိတ်ထားပြီးဝမ်းမြောက်ဝမ်းသာမဖြစ်ဘူးတာမန်ရှံကစိတ်ထားပြီးလှူတဲ့ကုသိုလ်ဥပေက္ခကုသိုလ်အဲ့ဒါကိုအဲ့ဒီနှစ်ခုမှာသောမနတကုသိုလ်ပို့ပြီးတော့ထက်တန်းကြတယ်သောမနတကုသိုလ်မှာလည်းတစ်ခါထပ်ခွဲတယ်ဉာဏ်ပါတဲ့ကုသိုလ်ဉာဏ်မပါတဲ့ကုသိုလ် ဥပ္ပကကုသိုလ်လည်းနှစ်မျိုးခွဲမယ်ဉာဏ်ပါတဲ့ကုသိုလ်ဉာဏ်မပါတဲ့ကုသိုလ်ဉာဏ်ပါတဲ့ကုသိုလ်ကပို့ပြီးကောင်းတယ်သောမနတကုသိုလ်ထဲမှာဉာဏ်ပါတဲ့ရှိတယ်ဉာဏ်မပါဉာဏ်လေးနဲ့ရှင်ပြီးတဲ့ပြုတဲ့ကုသိုလ်ကပို့ကောင်းတယ်ဝမ်းမြောက်ဝမ်းသာမဖြစ်ဘူးတာမန်စိတ်နဲ့ကုသိုလ်ပြုသည့်တိုင်အဲ့မှာဉာဏ်ပါတဲ့ကုသိုလ်ကပို့ပြီးတော့ဥပ္ပခါမှာလည်းဉာဏ်ပါတဲ့ဥပ္ပခါဉာဏ်မပါတဲ့ဥပ္ပခါဉာဏ်ပါတဲ့ဥပ္ပခါပို့ကောင်းတယ် ဒါကြောင့်ခုဘုန်းကြီးတို့တရားဟောတာဖြစ်ဖြစ်တရားနာဖြစ်ဉာဏ်ဖြစ်အောင်နားတယ်ဉာဏ်ဖြစ်အောင်ဘုန်းကြီးကလည်းတရားဟောတာနော်ကိုကဉာဏ်ဖြစ်ဉာဏ်ကိုမှအသိဉာဏ်ဖြစ်သွားရင်ဒီကုသိုလ်အထက်တန်းကြတာဘာအသိဉာဏ်မှဖြစ်ဘူးတာမန်ရှံကလောက်နာတာမျိုးဟောတာမျိုးပေါ့ဒါမျိုးတွေပေါ့အဲ့တော့မှတ်ထားပါကိုတရားနာပြီတရားထုတ်ပြီဆိုဉာဏ်ဖြစ်အောင်ထုတ် ဘုန်းကြီးတို့အဲ့ဒါကြောင့်တိုက်တွန်းရတော့ဗောဗျာဝိပဿနာထုတ်လဲဉာဏ်ဖြစ်အားထုတ်အဲ့ဒါပဲဒီကုသိုလ်ကမြင့်တော့ဉာဏ်ပါတဲ့ဉာဏ်ဖြစ်ပြီဆိုရင်ဇံကုသိုလ်လဲဉာဏ်ဖြစ်အောင်အားထုတ်ဒါပဲလက်မှတ်ထားဖို့ဉာဏ်ပါတဲ့ကုသိုလ်မျိုးကဝမ်းမြောက်ဝမ်းသာလည်းဖြစ်မယ်ဉာဏ်လည်းပါမယ်ဒုတိယတန်းစာဥပ္ပခါမှာလည်းဉာဏ်ပါတဲ့ဥပ္ပခါပို့ကောင်းတခါရဉာဏ်ပါတဲ့ဥပ္ပခါမှာလည်းနှစ်မျိုးထပ်ခွဲပြန်တယ်အတ္တန်ခါရိကတတ္တန်ခါရိက သူများမတိုက်တွန်းမနဲ့ကိုယ့်အကိုလှုပ်တဲ့ကုသိုလ်ကပိုအထက်တန်းကြတယ်သူများတိုက်တွန်းမှလှုပ်တဲ့ကုသိုလ်ကနှိမ့်ကြတခါတလေဘုန်းကြီးတို့ပေါင် ဖြစ်တယ်နော်ဘယ်တော့မှတော့ဟုတ်လားသူများတိုက်တွန်းလို့လှုပ်ရတာမျိုးတွေရှိတယ်ကိုယ့်အကိုတိုက်တွန်းရတဲ့ခါလည်းရှိပါတယ်သူများတိုက်တွန်းမှမဟုတ်အဲမင်းကအမေဖြစ်နေပြီဖြေပြင်းနေမင်းကကမ္မထာစရာဖြစ်နေမနဲ့ထားမှပြင်ဟက်ထားမင်းလုံးမှဖြစ်မယ်ဒါကိုယ့်အကိုတိုက်တွန်းတယ် တိုက်တွင်းတိုက်တွင်းနဲ့နောက်စိတ်ကပါလာအဲ့ဒီကြအသင်္ကာရိကဖြစ်သွားတယ်နော်စိတ်မပြတ်နဲ့ဓမ္မတော့သူများတိုက်တွန်းလို့လုပ်တယ်နောက်တော့ကိုယ့်အကိုစိတ်ပါလာရင် ကိုလှုပ်ချင်လို့လုပ်တာအဲ့ဒီခါကျအသင်္ကာရိကကုသိုလ်ဖြစ်သွားတယ်ဝမ်းမြောက်ဝမ်းသာဖြစ်တဲ့ကုသိုလ်မှလည်းမလုပ်မလဲတိုက်တွန်းတာနဲ့မတိုက်တွန်းတာပေါ့သူများမတိုက်တွန်းမနဲ့လုပ်မယ်ကိုယ့်အကိုလုပ်တယ်သူများမတိုက်တွန်းမနဲ့ကိုယ့်အကိုလုပ်တဲ့ကုသိုလ်ကိုမျိုးအသင်္ကာရိကကုသိုလ်ခေါ်တယ် လူများတိုက်တွန်းလို့ကိုယ့်အကိုတိုက်တွန်းလို့လုပ်တဲ့ကုသိုလ်မျိုးသသင်္ကာရိယကုသိုလ်လို့ခေါ်တယ်ဒေါမနတဝမ်းမြောက်ဝမ်းသာလေးစိတ်လည်းဖြစ်မယ်ဉာဏ်လည်းပါမယ်ဒီဉာဏ်ပါတာမှာမှာအသင်္ကာရိကသသင်္ကာရိကခွဲတယ်အသင်္ကာရိကဆိုသူများမတိုက်တွန်းမနဲ့အလိုလိုနဲ့အလိုလျောက်လောက်တာသသင်္ကာရိကဆိုသူများတိုက်တွန်းမှလောက်တာအဲ့ဒီဝမ်းမြောက်ဝမ်းသာစိတ်နဲ့လုံးမဲ့ဉာဏ်ပါမယ်သူများမတိုက်တွန်းမနဲ့လောက်တဲ့ကုသိုလ်မျိုးကတော့ထက်တန်းသာကုသိုလ် ဒါအမြင့်ဆုံးကုသိုလ်ပဲအဲ့လိုမျိုးကုသိုလ်အောင်ဖြစ်အောင်ဘုန်းကြီးတို့ကြိုးစားမယ်နော်အဲ့တော့ကုသိုလ်ကအလုံး၈မျိုးခွဲသွားတော့ပေါ့သောမနတမှာဉာဏ်ပါတာဉာဏ်မပါတာနှစ်မျိုးခွဲသွားပြီသောမနတဉာဏ်ပါတာမှာလည်းအသင်္ကာရိကတာသင်္ကာရိကအဲ့မှာနှစ်မျိုးသောမနတမှာဉာဏ်ပါဉာဏ်မပါတာမှာလည်းအသင်္ကာရိကတာသင်္ကာရိကဆိုတော့သောမနတရင်က၄မျိုးခွဲထွက်ဥပ္ပခါမှာလည်းဉာဏ်ပါတာဉာဏ်မပါတာ အဲဥပက္ခဥပက္ခဉာဏ်ပါတာဉာဏ်ပါဒီဉာဏ်ပါတဲ့ဥပက္ခမှာလည်းအသင်္ခါရီကသာသင်္ခါရီကဉာဏ်မပါတဲ့ဥပက္ခမှာလည်းအသင်္ခါရီသာသင်္ခါအဲ့ဒါကုသိုလ်ရှင်မျိုးဖြစ်သွားတော့အဲ့ဒီကုသိုလ်ရှင်မျိုးထဲမှာဘုန်းကြီးတို့သောမနာတာဒါကိုသောမနာဝမ်းမြောက်ဝမ်းသာစိတ်နဲ့လုပ်တယ်ညာနာတံပြုံဉာဏ်ပါမယ်အသင်္ခါရီကသူများမတိုက်တွန်းမနဲ့ကိုယ်သဘောနဲ့ကိုယ်လှုပ်တဲ့ကုသိုလ်ကတော့အမြင့်ဆုံးကုသိုလ်လို့မှတ်ထားပါဗျာ အဲ့ဒီမှာဘုန်းကြီးတို့ဘာပြောဖို့လိုလဲဆိုထတာနေထကရာနေဖွင့်ပြတာကြီးကောင်းတယ်အဲ့ဒီခုနပြောတဲ့ဟာတွေပဲထပ်ဖွင့်တော့ကုသိုလ်ပြုဝန်အချင်းရာ6မျိုးဆိုပုံညာယူဟနဆိုပြီးတော့သူကကုသိုလ်ပြုဝန်ချင်းရာတယံကာရမိမိအလိုဆန္ဒတိုင်မိမိဘာသာပြုလုပ်တဲ့ကုသိုလ်ကောင်းမှုတရားထိုင်တဲ့ကိုယ်သောနဲ့ကိုထိုင်တာသူများတိုက်တွန်းလို့မဟုတ်အဲ့ဒါကုသိုလ် ပြုလုပ်နေတစ်မျိုးပဲဒီကုသိုလ်ကောင်းတယ်နော်အဲ့ဒါကိုသင်္ဟကာရကုသိုလ်ခေါ်တယ်သူများခံလို့မဟုတ်ဘူးကိုယ်သဘောနဲ့ကိုယ်လိုဆန္ဒတန်ကိုယ်ဘာသာကိုပြုလုပ်တဲ့ကုသိုလ်ကောင်းမှုသီလဆောက်တဲ့ကိုယ်ဘာသာကိုဆောက်တည်ခြင်းလို့ဆောက်တယ်လူခြင်းနဲ့ကိုလူခြင်းလို့လူတာတရားထုတ်ခြင်းနဲ့ကိုအားထုတ်ခြင်းလို့ကိုယ်သဘောတိုင်ကိုယ်သဘောနဲ့ကိုလုပ်တဲ့ကုသိုလ်မျိုးသင်္ဟကာရကုသိုလ်လို့ခေါ်တယ်နော်အခုဘုန်းကြီးတို့အဲ့ဒါမျိုးဖြစ်အောင်လုပ်မယ်ဒုတိယကြတော့ပရံကာရကုသိုလ် အာသောရာကောရေးတည်တည်တင်နော်ပရံကာရကုသိုလ်ဘာရေချာက ရာကောရေးရဒါကြောင့်သူတို့ဘာကိုအတုလိုက်ပြီးပြုလုပ်တာဟောတရားသူများတွေတရားထုံတာများငါလည်းအားထုတ်မှာပဲသူများတွေသူများတွေဒီလားတွေဆောက်တည်တာမျိုးငါလည်းဒီလားတွေဆောက်တည်လိုက်မှာသူများတရားတာမြင်ငါလည်းတရားနာဦးမှာပဲဒါသူများအတုလိုက်ပြီးလုပ်တာအထူးသဖြင့်သားသမီးလေးတွေတပည့်လေးတွေကြာကိုယ်အမီးနေတော့ကိုယ်အတုလိုက်တယ်နော် သားသမီးလေးတွေတခါတည်းအပြစ်သိမ့်မတင်နဲ့ကိုကစံပြအနေနဲ့ဖြစ်အောင်လုပ်ပြနော်သားသမီးလေးကောင်းစေခြင်းအခုဘုန်းကြီးကြောင်းပါဆိုဘုန်းကြီးတပည့်လေးနှစ်ပါးနဲ့နေပါတယ်ကိုကတရားထိုင်ပြမှာသူတို့ကထိုင်တယ်ဘုန်းကြီးကလည်းလုပ်ပါတယ်သူတို့ရှင်းပါတယ်ခါရီသူတို့အတီးပေးတဲ့အနေနဲ့လုပ်တာကျောင်းကကျောင်းဖုံးလည်းရှိတယ်ဆဲဖုံးလည်းရှိတယ်ဘုန်းကြီးထိုင်ကနေမင်းတို့ကျောင်းဖုံးကြီးတွေကျောင်းဖုံးတွေလိုင်းကန်လည်းအောင်တော့ငါတရားထိုင်လို့တမင်တကာသူတို့အတီးပေးလိုက် အဲ့ဒါဂျန်သူဖုံးလိုက်မမြည်အောင်ကင်တော့ကောနှစ်ကြိမ်သုံးရင်လောက်ထိုင်ခဲ့မင်းတို့လည်းတစ်ကြိမ်တော့ရအောင်ထိုင်ကြအဲ့ခါကျထိုင်တယ်သူကကြည်နေတာသာသမီတို့မှတ်တာနော်သာသမီတို့တပည့်တို့ဆိုတာကကိုကြည်နေကိုကအနေတိုင်းပြောဆိုတယ်ကောင်းအောင်နေပြသာသမီလေးကောင်းစေခြင်းကိုကကောင်းအောင်နေပြသာသမီလေးတော်စေခြင်းကိုကတော်အောင်နေပြသာသမီလေးကျင့်စာရည်တ ကောင်းစီကိုကိုယ်တိုင်ကောင်းနေပြသူတို့အဲ့မှာအတုလိုက်လာတယ်ဒါကိုပရံကာရလို့ခေါ်ပါတယ်ပရံကာရကုသိုလ်ကောင်းမှုသူတစ်ပါးကိုအတုလိုက်ပြီးပြုတဲ့ကုသိုလ်ကောင်းမှုပရံကာရကုသိုလ်ဒါလူငယ်တွေကြတော့အောက်လည်းငယ်သားတွေကြဒါအများဆုံးဖြစ်တယ်ဗျအဲ့ဒါသတိထားဖို့ဘုန်းကြီးတို့ဘာသာရေးကောင်းဆောင်တွေလည်းဒီတိုင်းမှာကိုယ်မိနေတဲ့တပည့်တစ်ပါးနေချင်းနောက်တစ်ခုကကုသိုလ်ကောင်းမှုကဘာလဲဆိုတော့တာဟတိကကုသိုလ် ကိုယ်လက်နဲ့ကိုယ်ဒီလက်ရောက်ပြုတဲ့ကုသိုလ်ဒီကလေးလေးဘုန်းကြီးတို့ဆွမ်းစားကုန်းစားတွေသွားကြတဲ့အခါမျိုးအဲ့ဒါမျိုးတွေအများကြီးတွေ့ရတယ်လူတဲ့တန်းနဲ့တူတဲ့ခန္ဓာမျိုးဟိုကိုကိုယ်တိုင်ပင်မမချက်ထားကိုယ်တိုင်လူရတဲ့အဲ့ဒါတာဟိကဌာနကုသိုလ်ဖြစ်တယ်တချို့ကမဟုတ်ဘူးကလိုက်ပါအတူတူပါပဲဆိုတာသူသူဘာမှလည်းမသိဘူးရမ်းပြောမဟုတ်ဘူးနော်ကိုလှူမှဟိုချက်တဲ့ကုသိုလ်ကတတကိုယ်တိုင်ကိုကြလှူတဲ့ကုသိုလ်ကတတအဲ့ဒါမှတ်တာ တချို့အလိုပင်မမချက်ရှာတယ်ဓမ္မကြီးဒါမှလူကတ်တဲ့ခါကျ तू ကမလုံတော့ကြံတဲ့လူပဲကတ်ခိုင်းတယ်အဲ့ဒီလိုမဟုတ်ကိုယ်တိုင်ကိုကြလူကဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပါပဲဒီနားမလဲခင်ကသူများလူခိုင်းလည်းအတူတူပဲလို့ထင်တော့မဟုတ်ဘူးကိုယ်တိုင်ကိုကြလူတာတစ်မျိုးပဲနော်ဘုန်းကြီးငယ်ငယ်တုန်းကရဟန်းဖြစ်စဘုန်းကြီးဆရာကြီးငယ်ဆရာဘောရတော့ငယ်ဆရာပြန်တော်မူတယ်ရဟန်းမဖြစ်ခင်ပြန်တော်မူတယ် သူမတကြိုခင်မှာဘုန်းကြီးရန်ဖြစ်တယ်အဲဒီတော့ဘုန်းကြီးရဲ့တငယ်ချင်းဘုန်းကြီးဆရာရဲ့တငယ်ချင်းတွေကဘုန်းကြီးအားငယ်မှာဆိုရင်မှကြွလာကြတယ်ဆရာတော်ကြီးတစ်ပါးဆိုရင်သူကပစ္စည်းပစ္စည်းတွေအများကြီးယူလာယူလာပြီးဘုန်းကြီးကိုနေထိုင်လေးနဲ့ထင်ခင်းပြီးတော့ဒီဘက်ကတထဲခင်းတယ်ဒီဘက်ကတထဲခင်းတယ်အဲဒီတထဲပေါ်မှာဘုန်းကြီးကိုတင်မြခွေးတိုင်ကသူကအသက်80လောက်ရှိပြီတဘက်က အခင်းလေးပေါ်ဒူးတုပ်ပြီးတော့တခုချင်းလူတာဒီကလူခါခဲ့တာပေါ့လေသူ့ကိုပြီးတော့လေးစားတဲ့အနေနဲ့လူခါမို့နည်းနည်းဝန်လေးတာပုပ်ဖို့ဆရာတော်ရထိုင်ဒီပေါ်မှာသူခိုင်းတဲ့အတိုင်းဒါတော့ဒါရိကဌာနပေါ့ဗျာသူကတခုချင်းလေးဒီလိုတခြားလို့တဲ့ဒါရိကဌာနနဲ့တခုချင်းသင်္ကန်းတွေကိုတခုချင်းသူသင်္ကန်းပစ္စည်းတွေပစ္စည်းတွေအများကြီးယူလာပြီးလှူတယ် အဲ့ဒါတော့ဒါရိကဒါနာလူအဲ့တော့မှတ်ထားဖို့ကကိုလူချင်းတဲ့အကြောင်းအရာလေးကိုလူချင်းတဲ့အရာတို့ကိုယ်တိုင်ကိုကြကိုလက်နဲ့လှူရင်ပိုကောင်းပါတယ်နောက်တစ်ခုကျတော့အာနာတိကကုသိုလ်သူများကိုစေခိုင်းပြီးလှူဒန်းခိုင်းတာခွင့်မတိုင်းတော့အဲ့လိုပဲလုပ်ရအောင်ခုချိန်မျိုးဘုန်းကြီးတို့ဗမာပြည်လူချင်းနဲ့သွားလှူလို့ပဲလွယ်မှာနော်ဒီလိုပဲတဆင့်ခိုင်းရတာမျိုးတွေရှိပါတယ်မလွဲတိုင်းတော့ မတတ်တာရင်တော့အဲ့လိုသူများရှေ့ခိုင်းပြီးလှူရတာကိုသွားဖို့ခွင့်မမတာဘူးအဲ့ဒါမျိုးဆိုရင်တော့တဆင်လူခိုင်းလို့ရပါတယ်အဲ့ဒါကိုအာနာတိကကုသိုလ်တာဟာရိကကုသိုလ်လောက်တော့မကောင်းဘူးအာနာတိကကုသိုလ်နော်ပြီးတော့လှူတဲ့တန်းတဲ့ခါမှာ နောက်တစ်ခါကတံပစာနာကတကုသိုလ်အဲ့ဒါဘာလဲဆိုဒီကံကံရဲ့အကျိုးကိုယုံကြည်ချက်ထားဟောကောင်းတာလို့ရင်ကောင်းကျိုးရမယ်ဆိုတာ ခါတလေအငွဲ့မှမယ်နဲ့လူကြတာများတာနော်ကံကံရဲ့အကျိုးယုံကြည်ချက်လေးထားပြီးတော့လူစေခြင်းပဲဘုန်းကြီးတို့ပါအောင်ဒီတိုင်းပါပဲကိုတပည့်လေးတွေပဲဖြစ်ဖြစ်ပြည့်ပြည့်ရော့အင်းဆိုတခုချင်းပြစ်ပေးလိုက်တာတို့ဒါသာရိကဒါနမဟုတ်ဒီတိုင်းကရော့ရော့ရော့ဒီလိုပြစ်ပေးတယ်ဒါလည်းမကောင်းဘူးနော်တခုချင်းသူတို့ကိုယ်လေးလက်ရောက်ပေးတာကောင်းတယ်ယုံကြည်ချက်လေးထားပြီးပေးလို့ရင်ကောင်းတယ်ဒါကတံပစာနာ ကတကုသိုလ်လို့ခေါ်တယ်ကံကံရဲ့အကျိုးယုံကြည်ချက်နဲ့ယုံကြည်ချက်ထားပြီးတော့ပြုလုပ်တဲ့ကုသိုလ်မျိုးအဲ့ဒီကုသိုလ်ကပိုကောင်းတယ်အတံပဇာနာကတကုသိုလ်အဲ့ဒါကြကံကံအကျိုးကိုမသိဘဲနဲ့ပြုလုပ်တဲ့ကုသိုလ်ကုသိုလ်တော့ရတယ်နော်ဒါပေမဲ့အကျိုးပေးနေသွားတယ်အကျိုးပေးနေတယ်ကံကံအကျိုးကိုမသိဘဲနဲ့လှူတာပဲ ကောင်းတာလို့ကောင်းကျိုးရမယ်ဆိုးတာလို့ဆိုးကျိုးရမယ်ဒါလေးတွေသိပြီးမှလှူရင်တော့ပိုကောင်းတော့ပေါ့နော်အဲ့ဒါလည်းမှတ်ထားဖို့ပေါ့နော်နောက်တစ်ခုကဘာပြောခြင်းလဲဆိုတော့ဘုန်းကြီးတို့ဒီရှင်မဂတ္တဖကြီးနဲ့ပတ်သက်တဲ့တရားလေးတစ်ပုဒ်ပါပဲရှင်မဂတ္တဖကြီးကိုဘုရားတရားဟောခိုင်းတယ်ရှင်မဂတ္တဖကြီးဟောဘူးနော်သူနဲ့ပတ်သက်ပြီးတော့ဒီမှာနှစ်သုံးသုံးသုံးလောက်တွေ့တယ် ဒုတိယတုတ်အကြောင်းပဲပြောပါရှင်မဂ္ဂတဘာကြီးဒီဘယ်မှာသတင်းသုံးနေတော့လို့ဆိုဗုဒ္ဓကမြတ်စွာဘုရားက ရာဇကြိုမြို့ဝလူဝင်ကျောင်းဆိုပထမဆုံးရာဇကြိုဆိုတာအကုန်လုံးသိပါတယ်မဂ္ဂရာတိုင်းဗိမိတာရဇာတတတ်တွေအတိုင်းပြီးမြို့တော်ရာဇကြိုမြို့တော်အဲ့တော့ဗိမိတာရမင်းကြီးကတော့ပထမဆုံးဆောက်လို့လူတန်းတဲ့ကျောင်းဝလူဝင်ကျောင်းလို့ခေါ်တဲ့ဝါတော်ကျောင်းပေါ့အဲ့ဒီကျောင်းမှာသတင်းသုံးနေချင်း ရှင်မဂ္ဂဗကုရောမြတ်ကြီးဘုရားစီရောက်လာခဲ့တော့အဲ့မှာရှင်မဂ္ဂဗမြတ်စွာဘုရားမိတ်တယ်ဂဗရဟန်းတော်တွေကိုငါဘုရားဆုံးမသလိုဆုံးမပါဦးအဲ့မှာရှင်မဂ္ဂဗမဆုံးမခြင်းဘယ်လိုလျှောက်လဲအရှင်ဘုရားတဲ့ရဟန်းတော်တွေကဆုံးမခက်တယ်ဘုရားတဲ့သူတို့ကသိခံခြင်းလည်းမရှိဘူးတဲ့အဆိုးဆုံးမကိုရိုသေစွာနာယူခြင်းလည်းမရှိဘူးတဲ့ ကုသိုလ်တရားတွေမှာယုံကြည်တာလည်းမရှိဘူးတဲ့ကုသိုလ်တရားတွေပြုလို့အမှာအကုသိုလ်တရားတွေပြုလို့အမှာရှက်တာကြောက်တာမရှိဘူးတဲ့ကုသိုလ်တရားတွေအထုတ်တာလည်းမရှိဘူးတဲ့သိမြင်ခြင်းလည်းမရှိဘူးတဲ့သူတို့ကြည့်ရင်ကုသိုလ်တွေကအမြဲတမ်းဆုပ်ယုပ်နေတာတွေ့ရတယ်ဗျာအဲ့ဒါကြောင့်သူတို့တပည့်တော်ကမဆုံးမခြင်းဘူးဗျာအဲ့လိုပြောတယ် တရားရှင်အဲ့အဲ့ဒီအတိုင်းဆုံးမှာပေါ့အဲ့ဒီခုနပြောတဲ့ဒါတွေယုံတယ်အောင်အဲ့ဒီဟာကိုပြန်ပြီးတော့နောက်ကကုသိုလ်တရားတွေတိုးတက်ခြင်းအကြောင်းကိုဒါပဲပြန်ပြောပါလက်ဆော်ဗျာတဲ့ဒီကုသိုလ်တရားတွေကိုယုံကြည်မှုနဲ့ပြုလုပ်နေတော့ကုသိုလ်တရားတွေယုံကြည်မှုနဲ့ပြုနေဒါသူ့ရဲ့တဏ္ဍာကုသိုလ်တရားတွေတိုးတက်နေပါလေဗျာဒီတဲ့ခါကျကုသိုလ်တရားတွေအကုသိုလ်တရားတွေအဆက်ကြောက်ရှိတဲ့ပုဂ္ဂိုလ်ဟာ ကုသိုလ်တရားတွေပြုလုပ်ဖို့ဝင်မလေးဘူးဗျာကုသိုလ်တရားလောက်ချက်တော့အချက်ကတကူအကြောက်ကတကူပေါ့မကောင်းမှုလိုအောင်ရှက်တဲ့ဘုရားကုသိုလ်ကောင်းမှုလောက်ချက်တော့မကောင်းမှုလိုအောင်ကြောက်တဲ့ဘုရားကုသိုလ်ကောင်းမှုလောက်ချက်တော့ကြောဝီရိယအထီဆိုထက်တန်တဲ့ကုသိုလ်ကောင်းမှုလုပ်တဲ့ခါမှာလုံလဝီရိယထက်ထက်တန်တန်ရှိတဲ့ပုဂ္ဂိုလ်မှာကုသိုလ်ဓမ္မပဒံလုံလခေါ်တယ်နော်ဟိုအကုသိုလ်တရားတွေမဖြစ်ရဘူးအကုသိုလ်တရားတွေငါတဏ္ဍမအကျိုးကွမရ ပေးခွင့်မြောက်ငါကုသိုလ်တွေလုပ်မယ်ဒီလိုထက်တဲ့တန်တန်တော့တမ္မတန်လုံးလောက်ခေါ်ကိုယ်တန်တမမဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်အောင်ငါလုပ်မယ်ဖြစ်ပြီးသားကုသိုလ်တရားဒီတဲ့ဒီတဲ့တိုးပွားအောင်လုပ်မယ်အဲ့လိုဝိရိယနဲ့ပြီးဆုံးမယ်ဟောခုနပြောခဲ့တဲ့အသိပညာပေါ့နော်ကုသိုလ်လုပ်ရင်ဘယ်လိုလုပ်ရင်ကုသိုလ်ဖြစ်တယ်ဉာဏ်နဲ့ရှင်ပြီးလုပ်ရတယ်ဟိုဒီဉာဏ်နဲ့ရှင်နေနေတယ်အများကြီးပေါ့နော်ဒီသင်္ကန်းကစားပြီးတော့ ဓမ္မကြီးတို့ဒကာကြီးတို့ဒကာဒကာကြကိုကြတော့ကိုကြိုက်တဲ့အကြောင်းလေးတွေဝယ်ကြတယ်ဘုန်းကြီးကြတော့မှရှိတဲ့သင်္ကန်းဝယ်ပြီးတင်းလူလူဖြစ်ဝယ်ခိုင်းတော့အဲ့ဒါလည်းရှိသေးရဲ့နော်ဘုန်းကြီးကလည်းသူတို့ကြိုက်တဲ့အကြောင်းဝယ်ကြတာရှိတယ်ဘိုင်းလာရမတန်ဝါဆိုဘိုင်းလာရမတန်ဝါဒီလိုဒီလိုအဝါရောင်လေးတွေဝယ်ကြတော့ဒါမျိုးလေးတွေခိုင်းကြတော့သူကအဲ့ဒါကိုမကြည့်ဘူးသင်္ကန်းဆိုပြီးတော့ဝယ်ချလိုက်လူတော့အဲ့ဒါညံညံနဲ့တော့နည်းနည်းကြည့်ပေါ့ဗျာဒီဘုန်းကြီးကသူဘယ်လိုဝယ် ကိလေသာမကုန်သေးတော့သူတို့ကလည်းအယောင်တွေကရှိသေးတယ်ခိုင်းလိုက်အယောင်တွေရှိသေးတယ်အဲ့လိုမျိုးတွေကြည်လူပေါ့စားတော့တာတွေလည်းဒီတိုင်းပါပေါ့ဘုန်းကြီးတို့ရွယ်လောက်ကြတော့နေရာတကစားလို့မဖြစ်ဘူးဗျခါတလေသာသူတို့ချက်တဲ့ဟင်ကို အတင်းစားခိုင်းတာကော်ထဲတော့လည်းရှိသေးတယ်ဒီချို့ခုမှနည်းနည်းတော်သေးတယ်တက်တက်လို့စားလို့နောက်ဖို့လို့ရှိရင်သူတို့ချက်တဲ့ဟင်းကိုအတင်းကလော်ထဲတချို့ကြညီတော်နာမချက်တတ်ရှာအောင် ဖုံးပေးလို့မရဘူးဗျဒါတော့ညာနဲ့ဆင်ញင်ပြီးလုပ်ဖို့ဟိုဆိုလိုတာကတော့သူများကိုလှူတာလှူတယ်လားဆိုတာသူများလှူတာသူ့အတွက်လို့သူသုံးတဲ့တာမျိုးညာနဲ့ဆင်ញင်လှူပေါ့ဗျာပြီးတော့လို့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်မှာကုသိုလ်ဖြစ်တယ်တဲ့ဒါရှင်မကတ္တပမိန်ပြီးတော့အမျက်ဒေါသထွက်တဲ့ပုဂ္ဂိုလ်ရံကြိုးမရှိတဲ့ပုဂ္ဂိုလ်မှာကုသိုလ်ဖြစ်တယ်အဲ့ဒါမှတ်တာနော် စိတ်ဆိုးလွယ်တဲ့ပုဂ္ဂိုလ်ကုသိုလ်ဘယ်တော့မှမရဘူးမှတ်တာရံညိုးဖွဲ့တတ်တဲ့သူဂလဲစားခြေတာဘယ်တော့မှကုသိုလ်မပြုမှတ်တာစိတ်တို့အသက်တို့ဘောဗျာစိတ်ရှည်အသက်ရှည်ဒါပဲမှတ်တာဟုတ်အဲ့တော့စိတ်တို့ကုသိုလ်လည်းမရဘူးအသက်လည်းတို့တာတယ်စိတ်ရှင်ကုသိုလ်ဖြစ်ပြီးတော့အသက်ရှင်နိုင်တယ်အဲ့လိုမျိုးကုသိုလ်ပြီးတော့ဆုတ်ဆုံးမတဲ့ပုံကိုရှိတဲ့ပုံကိုဆုတ်ဆုံးမတော့လက်ခံတဲ့ပုံကိုပေါ့ဗျာ အဲ့လိုပုံကောမျိုးမှာကုသိုလ်ဖြစ်တယ်ဆိုဆုံးမှလက်မခံတဲ့ပုံမနာခံတဲ့ပုံကိုဆိုရင်ကုသိုလ်မဖြစ်ဘူးအဲ့တော့ရှင်မဂ္ဂဗတိတရားတွေလျှောက်ထားလျှောက်ထားတယ်လျှောက်ထားတဲ့ခါကျတော့ဗုဒ္ဓအဲ့ဒါကိုဟုတ်တယ်မှန်တယ်ဆိုထောက်ခံချက်ပေးလိုက်ဒီတိုင်းဆုံးပါဖို့အဲ့တော့ဘုရားဟောဖြစ်သွားတော့ဗောဗျာရှင်မဂ္ဂတပဟောတဲ့တရားတွေဘုရားလက်ခံလိုက်တဲ့အတွက်ဘုရားဟောဆိုခွင့်ရပြောဒါရှင်မဂ္ဂတပဟောတဲ့တရားပါ ဒါလေးပြန်မှတ်မယ်နော်ဗြဟ္မာကုသိုလ်ဖြစ်ကြောင်းတရားပါလေကုသိုလ်ပြုယုံကြည်ချက်ရှိရယုံကြည်မှုရှိမှ ကုသိုလ်ပြုလို့ရတယ်နောက်တစ်ခုကတော့ပါလေအကုသိုလ်တရားတွေရှက်မကောင်းမနာလောက်အောင်ရှက်တတ်တဲ့ပုဂ္ဂိုလ်မှာကုသိုလ်ဖြစ်တယ်မကောင်းတာလောက်တာတွေကိုကြောက်တတ်တဲ့ပုဂ္ဂိုလ်မှာကုသိုလ်ဖြစ်တယ်ခုနသမ္မဗုဒ္ဓလုံးလတရားရှိမှကုသဏမှာကုသိုလ်ဖြစ်တယ်နောက်ပြီးတော့ ကုဘယ်လိုလုပ်ရင်ကုသိုလ်ရတယ်ဆိုဉာဏ်အသိဉာဏ်ရှိမှကုသိုလ်ဖြစ်တယ်နော်အမျက်ဒေါသမထွက်တဲ့ထိတ်ကလေးကြီးဒေါသထွက်ထိတ်ကလေးကြီးစိတ်ဆိုးဝမ်းနဲ့ရညိုးဖွဲ့ကလေးစားချေချင်တဲ့စိတ်စိတ်တွေရှိနေတဲ့ကုသိုလ်မဖြစ်ဘူးအဲဒီမှာနောက်တစ်ခုကတော့ဆုဆုံးမမဲ့ပုံကိုရှိရင်ကုသိုလ်ဖြစ်တယ်ဆုဆုံးမတာလက်မခံဘူးဆုံးမတာမကြိုက်ဘူးဆိုရင်သူ့တဏ္ဍာကုသိုလ်မဖြစ်ဘူးဒါကုတ္တဏ္ဍမှာအဲ့ဒီလို ကုသိုလ်ဖြစ်အောင်ကြိုးစားထုံနိုင်ကြပါစေကြိုးစားပြီးဒီတရက်ထဲမဟုတ်ဘူးဒီတဘွားလုံးပေါ့တန်တရားတော့ကိုယ်တဏ္ဍမှာကုသိုလ်ဖြစ်အောင်ကြိုးစားထုံနိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉဏ်နိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံရပါလို့အရှင်ဖျားတာဓုတာဓုတာဓုပါဖျားဆုတောင်းမြတ်ပေးကြအောင်အလုံးလိုက်ဆု ဣဒံမေပုံညံဣဒံမေပုံညံနိဗ္ဗာနတာနိဗ္ဗာနတာပစ္စယောပစ္စယောဟောတုဟောတုဣဒံမေပုံညံဣဒံမေပုံညံသဗ္ဗတတ္တာနံသဗ္ဗတတ္တာနံအာဇေမပါစီမသဗ္ဗေတတ္တာသဗ္ဗေတတ္တာဒုက္ခိတာဒုက္ခိတာဟွန်တု Hontu. Nyadeyo. Nyadeyo. Kudo. Kudo. Amya. Amya. Amya. Amya. Yuro. Yuro. Muja. Kola. Tadu. Tadu. Tadu. Kudo. Kudo. Amya. Amya. Amya. Amya. Yudho Jyapako Sadhu Sadhu Sadhu ကိုယ်တွေပဲပိုင်းဥပ္ပကရိယဆင်းညာချောင်းမှမယ်ဓမ္မကြီးကပုဂ္ဂိုလ်များကမှတ်တည်နဲ့အိတ်ကြပြီ။